သတိပဋ္ဌာန်ဥပဒနာကိုအာထုတ်တဲ့ပုဂ္ဂိုလ်ဟာဈဉ္ဉံလျှောက်အာထုတ်ခြင်းထိုင်းအာထုတ်ခြင်းအသေးစိတ်ပြုမှုလှုပ်ရှားမှုတွေကိုရှုမှတ်အာထုတ်ခြင်းလို့သုံးပိုင်းအာထုတ်ရပါတယ်။အဲ့ဒီသုံးမျိုးတွေကဈဉ္ဉံလျှောက်အာထုတ်မှုဟာအရှုခံအာယုံအလွန်ထင်ရှားတဲ့အတွက်အာထုတ်တဲ့ပုဂ္ဂိုလ်နဲ့အလွန်သင့်လျော်တယ်။ဒါကြောင့်ဈဉ္ဉံလျှောက်ရှုမှတ်ပြီးမှထိုင်းရှုမှတ်တာကပိုကောင်းပါတယ်။ထိုင်ကြီးကြံတိုင်းမထိုင်မီဈဉ္ဉံလျှောက်တင်ပါတယ်။ ဉာဏ်စရှုမှတ်ပုံကိုရှင်းနှမ်းမှာပြောခဲ့ပါပြီအဲ့ဒီပြောခဲ့တဲ့အတိုင်းခြေတော့ရွေရှားမှုကိုတတိကတိမလွတ်ရအောင်စူးစိုက်ရှုပါဘယ်လန်းနဲ့ညာလန်းနဲ့ကြွတယ်ချတယ်ကြွတယ်လှမ်းတယ်ချတယ်စသည်ဖြင့်ရှုမှတ်ပါအဲ့ဒါလိုရှုရမှာပထမအထုကမှာဘယ်နှမ်းနဲ့ညာနှမ်းနဲ့ကိုပဲအချိုးကျအောင်တစ်နေ့လောက်ရှုလိုက်နောက်ဘယ်နှမ်းနဲ့ညာနှမ်းနဲ့ မိနစ်30ကြွတယ်ချတယ်မိနစ်30ဒုတိယနေ့မှာအဲ့ဒါတော့ရှုလိုက်တတိယနေ့ကြတဲ့အခါကျတော့ဘယ်လန်းနဲ့ညာလန်းနဲ့10မိနစ်ကြွတယ်ချတယ်10မိနစ်ကျန်တဲ့အချိန်မှာကြွတယ်လှမ်းတယ်ချတယ်လို့ခြေတော့ကိုသုံးပိုင်းပိုက်ပြီးရှုတာသင်ညာပြီးဆုံးနေသည့်ရှုအဲ့ဒါလို့ရှုရင်ကောင်းပါတယ်ရှုခိုင်မှာစိတ်လွင့်သွားရင် ထွက်စိတ်ကို ရှုပါ ပြီးမှခြေလမ်းကိုပြန်ရှိပါတကယ်လို့စိတ်ခက်တာစဉ်းစားတာကကြားနေရင်တော့ဈဉံကိုရက်လိုက်ပြီးမှစိတ်ကိုစူးစူးဆိုင်ဆိုင်ထိထိမိမိရှုပါလွင်စိတ်ထက်စိတ်စဉ်းစားစိတ်ပျောက်သွားမှပဲဈဉံကို ရှုမြဲပြန်ရှုပါဈဉံလျှောက်ရှုတဲ့အခါမှာအဝေးလည်းမကြည့်ပါနဲ့ဘေးလည်းမကြည့်ပါနဲ့မကြည့်ဘူးလို့လည်းစိတ်ကိုဆုံးဖြတ်ထားပါကြည့်ခြင်းစိတ်ဖြစ်ပေါ်ရင်လည်းကြည့်ခြင်းစိတ်ကိုပျောက်စီအထိရှုပါ ကြည်ကျင်စိတ်ပျောက်သွားရင်မကြည်ပြတော့ဘူးမကြည်ပြတော့ရင်တမာရီမပြတ်ဘူးပေါ့တချို့ကမျက်စိဖွင့်ပြီးဈဉ္ဉံလျှောက်ရင်အာယုံပြားလို့တမာရီမဖြစ်ဘူးလို့ထင်ကြတဲ့အတွက်မျက်စိမိတ်ပြီးဈဉ္ဉံလျှောက်တတ်ကြတယ်မျက်စိမိတ်ပြီးလျှောက်ရင်ဘာမှမမြင်ရလို့တမာရီရတယ်လို့ထင်ကြတယ်အဲ့ဒီအထင်ကမမှန်ပါဘူးမျက်စိမိတ်ထားလို့မျက်စိနောက်ကိုစိတ်ကမပါရပေတဲ့လျှောက်တဲ့လမ်းမှာမှန်ရလားဘေးမြရောက်နေပြီလားဘယ်သူများတိုးမိမလဲ ဘာများတိုးမိမလဲဝိညာဉ်လန်းဆုံးမြန်နေပြီလားမဆုံးသေးဘူးလားစသည်ဖြင့်မျက်စိမှိတ်ရင်စိတ်ကစားပြီးစဉ်းစားနေတတ်တယ်ဒီတော့တမာရီမဖြစ်ပါဘူးစိတ်မငြိမ်ပါဘူးဒါကြောင့်မျက်စိမှိတ်ပြီးမလျှောက်ပါနဲ့မျက်စိဖွင့်မျက်နှာချပြီးစဉ်းညာလျှောက်ပါသို့တော်လည်းခြေထောက်ကိုမကြည့်ပါနဲ့ခြေထောက်နဲ့နီးနီးကိုလည်းမကြည့်ပါနဲ့အဝေးကြီးလည်းလှမ်းမကြည့်ပါနဲ့ခြေထောက်ခြေ၄000လောက်ကိုလှမ်းကြည့်ထားပါ စိတ်ရဲ့အားကိုတော့မျက်စိကြည့်ရသည်မပါပါစေနဲ့အရှုခံခြေတော်လှုပ်ရှားမှုစီကိုသာစိတ်ရဲ့အင်အားအလုံးကိုစူးစိုက်ပို့ထားပါခြေတော်ကြွတာတစ်ပိုင်းလှမ်းတာတစ်ပိုင်းချတာတစ်ပိုင်းထိတာတစ်ပိုင်းပိုင်းပိုင်းခြားခြားသိအောင်ဂရုစိုက်ပါဒီနေရာမှာချတာနဲ့ထိတာကို ခွဲခြားနားလည်ဖို့လိုပါတယ်နားမလဲရင်ထိတာကိုပဲချတယ်လို့ရှုမိနေတတ်ပါတယ်ချတယ်ဆိုတာဟာခြေတော်လှမ်းရာကနေပြီး အောက်ဘက်ကျမ်းစီမြေကြီးစီကိုခြေတော့တစ်ပြေးပြေးလွတ်လိုက်တာကိုခေါ်ပါတယ်ဒါကိုကျမ်းဟာကဝိသစ္စနာလို့သုံးပါတယ်ဝိသစ္စနာဆိုတာလွတ်လိုက်တာပါခြေတော့အောက်မထိမီအချိန်ပိုင်းကလေးကိုဆိုလိုပါတယ်အောက်ထိသွားတော့ထိတယ်လို့ရှုရပါတယ်အောက်မထိမီ အချိန်ပိုင်းကလေးကိုချတယ်လို့ရှုတာပါအခုပြောခဲ့တဲ့အတိုင်းကြွားတယ်နှမ်းတယ်ချတယ်လို့ခြေတော့ရွေရှားမှုနဲ့ရှုတဲ့စိတ် တဲ့အောင်ဖြည်းဖြည်းစူးစူးဆိုင်ဆိုင်ရှုပြီးလျှောက်ပါစိတ်လွင့်ရင်စဉ်းစားရင်ရပ်ပြီးတော့လွင့်စိတ်စဉ်းစားစိတ်ကိုရှုပါလွင့်စိတ်စဉ်းစားစိတ်ပျောက်သွားမှဈဉ္ညာဆက်လျှောက်ပြီးကြွတဲ့နှက်နဲ့ချတဲ့စသည်ဖြင့်ရှုမှတ်မြဲရှုမှတ်သွားပါဈဉ္ညာအဆုံးရောက်သွားရင်ခြာကနေမြန်မြန်ဖလှည့်လိုက်ပါနဲ့ပထမရက်လိုက်ပါရက်တာကိုရက်တယ်ရက်တယ်လို့ရှုလိုက်ပါရက်နေတဲ့ထောင်တော်မမအမူအရာကိုအာယုံပြုပြီး10ကြိမ်တဲ့မနေရှုပါ ပြီးမှလှည့်ခြင်းစိတ်ကိုလှည့်ခြင်းနဲ့လှည့်ခြင်းနဲ့လို့သေသေးချာချာသိအောင်ရှုပါပြီးမှကိုယ်ကိုဖြည်းဖြည်းရွေ့ရွေ့ကလေးလှည့်ပါလှည့်ရင်တရွေ့ရွေ့လဲနေတဲ့ကိုယ်အမူအရာကိုသိအောင်လှည့်တယ်လှည့်တယ်လို့အကြိမ်ကြိမ်ရှုပါခြေတော်လှုပ်ရှားမှုကိုလည်းပဲရှုနိုင်ပါတယ်ခြေတော်ကြွတယ်လမ်းတယ်လှည့်တယ်ချတယ်လို့လည်းဒီလိုလည်းရှုနိုင်ပါတယ်လာလန်းဘက်ကိုမျက်နှာပြန်မှုပြုမှုမိသည်အထိမျက်နှာမူမိသည်အထိရှုပါ လှည့်ပြီးရင်ဆင့်မလျှောက်ပါနဲ့ဦးရက်လိုက်ပါဦးယတ္တာကို10ကြိမ်နဲ့မနည်းရှုပါပြီးမှကြွတယ်လှမ်းတယ်ချတယ်လို့ရှုမြဲရှုသွားပါနောက်ဟိုဘက်ဈဉ္ညာအဆုံးရောက်ပြန်တော့လေအခုပြောခဲ့တဲ့နေ့အတိုင်းရှုသွားပါကြွတယ်လှမ်းတယ်ချတယ်လို့သုံးမရှုမှတ်ရမှာရှုစိတ်နဲ့ခြေတော့လှုပ်ရှားမှုတက်အောင်နိုင်နိုင်နေနေရှုမှတ်နိုင်လာတဲ့အခါမှာကြွတယ်မတယ်လှမ်းတယ်ချတယ်လို့၄ပိုင်းမှတ်ပါ ကြွတယ်ဆိုတာခဏောင်းကြွလိုက်တာပါမတယ်ဆိုတာခြီးကြောင်းမှာခြီးပြားပါမလိုက်တာပါဒါကြောင့်ကြွတယ်မတယ်လှမ်းတယ်ချတယ်လို့၄ပိုင်းမှတ်ပါအဲ့ဒါနိုင်နေလာပြတဲ့အခါမှာကြွကံဤမကြွမိလေးမှာဖြစ်ပေါ်နေတဲ့ကြွခြင်းစိတ်ကလေးကိုသိအောင်ကြွခြင်းနဲ့လို့ရှုပါပြီးမှကြွတာမတာလှမ်းတာချတာကိုရှုပါဒါကခြေတလန်းကို၅ပိုင်းပိုင်းပြီးရှုတာပါကြွခြင်းနဲ့ကြွတယ်မတယ်လှမ်းတယ်ချတယ်လို့အစဉ်တိုင်း တိတိကျကျရှုနိုင်အောင်ပိုးပြီးဖြည်းဖြည်းလျှောက်ပါဒီတော့ကြွားပဲမှကြွားတယ်ဖြီးပြားပါမလိုက်တဲ့အခိုင်မှာမတယ်ရှေ့တရွေ့ရွေ့လှမ်းတဲ့အခိုင်မှာလှမ်းတယ်အောက်ဘက်ကျမ်းဘက်မြေကြီးဘက်ဒီခြေောက်ကိုလွတ်လိုက်တဲ့အခါမှာချတယ်အဲဒါလိုမှတ်တာကိုပြောခဲ့တယ်မဟာတတိပဋ္ဌာနာတို့ အထကထာနဲ့ဒီကမှလာတဲ့အတိုင်းပြောရတယ်ထောင်းတယ်တွန်းတယ်လွတ်တယ်ချတယ်ဖြီးတယ်လို့လည်းရှုနိုင်ပါတယ်ကြွရတယ်ဆိုတာဥဒ္ဒရဏထောင်းတယ်ဆိုတာအတိဟရဏတွန်းတယ်ဆိုတာဝီတိဟရဏလွတ်တယ်ဆိုတာဝတ္တိသနာချတယ်ဆိုတာနေခိတနာ ထိတယ်ဆိုတာသဏိရုံမနာလို့အဲ့လိုပါဠိသုံးတယ်အဲ့လိုလည်းသုံးနိုင်ပါတယ်သစ္စာပညာလို့ခေါ်တဲ့စိတ်အဆိုသကလုံးဝေါဟာရမြပဲကွာခြားပါတယ်ရှုတိယဘုံကတော့အတူတူပါပဲကြွားတယ်မတယ်လှမ်းတယ်ချတယ်ထိတယ်ပဲရှုရှုကြွားတယ်လှမ်းတယ်တွန်းတယ်ကြွားတယ်ဖောင်းတယ်တွန်းတယ်လွတ်တယ်ချတယ်ပဲရှုရှုအတူတူပါပဲမိမိ နားလေတွေ့တဲ့စကလုံးနဲ့ရှုဖို့ပါပဲလူရင်းကတော့သွားနေတဲ့မှာဖြစ်ပေါ်နေတဲ့ရွေးရှားမှုဝါရောရုပ်တွေဒါတွေကိုရှုသိနေဖို့ပဲလူရင်းမှာပဲသမာဓိအားပိုကောင်းမလားလို့တိုးတက်ပြီးရှုနိုင်ရင်တော့ကြွားကျင်တယ်ကြွားတယ်မကျင်တယ်မတယ်လှမ်းကျင်တယ်လှမ်းတယ် ချကျင်နဲ့ချတယ်ဖြီးတယ်ဖြီးကျင်နဲ့ဖြီးတယ်လို့အဲဒီလိုလဲမှတ်နိုင်ပါတယ်ကြွမှုအစရှိသည်မပြုခင်ပြုကျင်တဲ့စိတ်ကလေးတွေကထဲမှတ်တာထိတယ်မှာတော့ထိကျင်တယ်လို့မှတ်ဖို့မလိုဘူးဘာကြောင့်လဲဆိုတော့အောက်မှာချလိုက်လို့ရှိရင်မထိကျင်လဲထိသွားတာပဲထိကျင်လဲထိသွားတာပဲဒါကြောင့်မလို့ထိကျင်တယ်လို့ ထည့်ကြရမလို့အဲ့ဒီမှာဖြီးတယ်ပြီးမှဖြီးခြင်းနဲ့ဖြီးတယ်အဲ့ဒါလိုလဲမိမိကနိုင်လို့ရှိရင်တိုးပြီးတော့ရှုမှတ်နိုင်ပါတယ်ဒါပေမဲ့တတိထားဖို့ကနိုင်တဲ့လောက်တဲ့တော့ပိုးပြီးမရှုမှတ်ရဘူးဥပမာမိမိရဲ့တမာရီက3မိုင်3မိုင်လောက်သာရှိမှနိုင်သေးတယ်ဆိုရင်ကြွတယ်လှမ်းတယ်ခြားတယ်လို့3မိုင်ပဲရှိမှရတယ် တရားလောဘကြည့်ပြီး၄ပိုင်း၅ပိုင်းမရှိမှရဘူးအဲ့လိုရှိမှရင်မနိုင်မနှင်းတဲ့အတွက်မကြမီပဲကောင်းကြိုက်လာတတ်ကောင်းမှုလာတတ်တယ်တကြောတက်လာတတ်တယ်နောက်ကြောတက်လာတတ်တယ်ဒါကြောင့်နိုင်တဲ့လောက်ကလေးပဲပိုင်းခြားပြီးတက်တက်သာသာနဲ့သူသူဆိုင်ဆိုင်ကလေးရှုမှတ်ဖို့လိုတယ် ဈဉံကိုကြောက်နိုင်ရင်အ ਨੇ ဆုံးတဏှာကြီးလောက်ကြောက်ပါတဏှာကြီးခွဲလောက်ကြောက်နိုင်လဲပိုကောင်းပါတယ်အထုကမှာတော့ဈဉံကဈဉံကိုချိန်ယူတာပိုကောင်းတယ်ကြောက်လို့ကောင်းရင်တတိသမารိညာကောင်းကောင်းဖြစ်နေတယ်လို့ကိုယ်စိတ်ထဲမှာထင်လို့ရှိရဲ့တဏှာကြီးွယ်နှစ်နာရီလဲကြောက်လို့ တော်တာပါပဲဒါပေမဲ့လည်းခြေတော်ရွှေကြားမှုနဲ့ချွမစိတ်တဲ့အောင်ရှုဖို့တရားစကားနဲ့ပြောရရင်ပစ္စုပန်တဲ့တဲ့ရှုဖို့ကတော့အရေးကြီးဆုံးပါပဲရှုမှတ်ချက်တွေကတော့များပါရဲ့ရှုစိတ်နဲ့ရှုခံအာယုံမတည့်ဘူးဆိုရင်တော့အလကားပါပဲဒါကြောင့်ရှုစိတ်နဲ့ရှုခံအာယုံတည့်ပြီးတော့ပစ္စုပန်ကြဖို့အရေးကြီးတယ် အဲ့ဒါလို့ရှုစိတ်နဲ့ရှုကံအာယုံတဲ့အောင်ကခြေလမ်းကိုဖြည်းဖြည်းလမ်းမှာပဲတဲ့မြန်မြန်လှမ်းရင်တော့မတဲ့ပါဘူး။ဘာကြောင့်လဲဆိုတော့မြန်မြန်လှမ်းရင်အာထုတ်တာမှာခြေတော့ရွေ့ချမှုကိုမှီအောင်လိုက်ပြီးတော့မရှုနိုင်တော့ရှုစိတ်နဲ့အရှိပါအာယုံမတဲ့ဘူး။ပြီးတော့ခြေလမ်းကျဲကျဲလည်းမလမ်းရဘူး ခြေတဘဝစာခြေတဘဝစာသာသာပဲကြောက်ရတယ်ဓမ္မရှိလို့အဆင်ပြေတယ်ဉာဏ်နေရင်တော့ရှေ့ခြေချပြီးလို့နောက်ခြေကြွတာကိုရှုတဲ့အခါမှာနောက်ခြေခဏကြွတာကိုမရှုနိုင်တော့ဘူး။ဘာကြောင့်လဲဆိုတော့ကြွတယ်လို့ရှုတဲ့အချိန်မှာဒီဘဝကတဝက်လောက်ကြွပြီးဖြစ်နေပြီ။ဘာကြောင့်လဲဆိုမြန်းနေတယ် ခြေမဝါကတဝက်လောက်ကြာပြီးဖြစ်နေတော့ဖနှောင်းကတဝက်လောက်ထောင်းနေပြီဒီတော့ခြေပြားမလိုက်တာကိုပဲကြွတယ်လို့ရှုမှတ်လိုက်နိုင်တော့တယ်အမှန်ရှုမှတ်ရမှာကခြေဘဝစကြွတဲ့အချိန်ကနေပြီးတော့ခြေပြားပါတခုလုံးကြွသွားတဲ့အချိန်ကိုကြွတယ်လို့ဒီလိုရှုရမှာအဲ့လိုရှုမိရမှာဓမ္မ ဒီမနာစကြွတဲ့အချိန်ကစဖြစ်ပေါ်တဲ့ကြွ၍ဝါရောရုပ်ကိုသိတယ်။ဒါကြောင့်ခဏကြွတာကစပြီးရှုနိုင်အောင်ခြေလမ်းဖြည်းဖြည်းစိတ်စိတ်လမ်းဖို့လိုတယ်။ပြီးတော့ခြေဘဝချလိုက်တဲ့အခါမှာလည်းပဲခဏကိုအရင်ချပြီးမှခြေဘဝနဲ့ခြေပြားကိုနောက်မှတစ်ဖြည်းဖြည်းချတာတဲ့ ခြေဘွားတစ်ပြင်လုံးတစ်ပြိုင်နဲ့ထဲကြအောင်ခြတာကရှုလို့ပိုးပြီးကောင်းတယ်အဲ့ဒါလို့တပြိုင်တည်းထိချဖို့ကလည်းပဲခြေလမ်းကျဲနေရင်မဖြစ်နိုင်ဘူးခြေလမ်းစိတ်မှပဲဖြစ်တယ်ဒါကြောင့်ပဲခြေတစ်ပွားစာစိတ်စိတ်ပဲလှမ်းရတယ်ဒင်းညာကိုအ ਨੇ ဆုံးတနာရီလောက်ကြောက်ပြီးရင်ထိုင်မဲ့နေရာသွားပြီးတော့ထိုင်ပြီးရှုမှတ်ပါ သို့တော်လည်းထိုင်မဲ့နေရာကိုသွားတဲ့အခါမှာရှုမှတ်မှုလွတ်ပြီးတော့မသွားနဲ့ရှုမှတ်ရဲ့ပဲသွားရမယ်အ ਨੇ ဆုံးကြွတယ်လှမ်းတယ်ချတယ်လို့ရှုမှတ်သွားရတယ်